သာသနာတော်နှစ်1569ခုနှစ်ကောဇာတိဂရီ1385ခုနှစ်နေုံလာဇန်4ရက်ခရစ်နှစ်2023မေလ22ရက်တနင်္လာနေ့ယနေ့ကယ်လီဖိုးနီးယားပြည်နယ်ဘေးဧရိယာဓမ္မနန္ဒ ဝိဟာရအကြောင်းတိုက်ကြီးအတွင်းမှာမဟာသတိပဋ္ဌာန်ဝိပဿနာ9ရက်တရားစခန်းပွဲသို့လာရောက်ပြီးတော့ရိုးရိုးသေးသေးရှုပွားအားထုတ်လျက်ရှိတဲ့ယောဂီသူတော်စင်များကိုမိမိတို့ကိုယ်တိုင်အားထုတ်နေတဲ့ဒီသတိပဋ္ဌာန်တရားကိုပဲဘုန်းကြီးတို့ဟောကြားပေးမှာဖြစ်ပါတယ် ကျေးဇူးတော်ရှင်မသီဆရာတော်ဘုရားကြီးဟာဒီသတိပဋ္ဌာနာတုတ်တံဒေသနာတော်ကြီးကိုပဲလက်ကင်ထားပြီးတော့သတိပဋ္ဌာန်ကျင့်စဉ်တွေကိုကိုယ်တိုင်လေးပဲပေါင်းမြောက်အောင်ကျင့်ကြံပွားများအထုတော်မူပြီးတော့အာလုံသောဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များကိုလည်းပဲဆင်းရဲကလွတ်စေနိုင်တဲ့ တတိပဒရှုနည်းမှန်နည်းအာထုနည်းတွေကိုပဲပြန်လည်ပြီးတော့ဟောကြားတော်မူခဲ့ပါဒါကြောင့်ဆင်းရဲကလွတ်မြောက်လူတဲ့ပုဂ္ဂိုလ်ဆင်းရဲငြိမ်းလူတဲ့ပုဂ္ဂိုလ်တိုင်းဒီတတိပဒဒေသနာတော်မှာလာတဲ့အတိုင်းသာတကယ်ရိုးရိုးတည်တည်နဲ့ရှုမှတ်ပွားများအာထုသွားရင်ကိုနောက်ဘဝနောက်ဘဝဒီတိအောင်စောင့်ဖို့မလိုပါဘူးဒီမျက်မှောက် အားထုတ်နေစဉ်မှာပဲဆင်းရဲတွေကလွန်မြောက်နိုင်ပါတယ်အဲဒီလိုလွန်မြောက်ဖို့အတွက်အားထုတ်တဲ့အခါကာလမှာအရိညကတောဝါဒုက္ခမူလကတောဝါတုံညာဂါရကတောဝါဒီတိပ္ပဌာနာသုတ္တမှာမြတ်စွာဘုရားနေရာရွေးချယ်ဖို့ပေါ့တရားအားထုတ်တော့မယ်ဆိုရင်ပထမဦးဆုံးမိမိတို့အတွက် နေရာရွေးချယ်ရပါတယ်အဲ့ဒီနေရာဟာ တိတ်ဆိတ်တဲ့နေရာမျိုးဖြစ်ဖို့လိုအပ်ပါတယ်တိတ်ဆိတ်တဲ့နေရာမှာအာထုံမှစိတ်တည်ငြိမ်မှုတမာရီတွေမြန်မြန်ဖြစ်ပြီးတော့ဒီတမာရီတွေထက်သန်အကောင်းစွာရလာတဲ့အခါမှာယုတ်သဘောနံသဘောအဖြစ်ပြက်သဘောတွေ အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာရေးတွေထင်ပြီးတော့ဝိပဿနာဉာဏ်နေပြည့်စုံပြီးတော့မညာပူညာနိဗ္ဗာန်ထိအောင်မျက်မှောက်ပြုသွားနိုင်ပါတယ်။ဒါကြောင့်မို့နံပါတ်1ကတုံညာကာရကတောဝါအရိညာကတောဝါတောယ ဆင်ခြင်တဲ့အရာကိုပထမဦးဆုံးရွေးရမှာဖြစ်ပါအခုဟမ်မုံမင်းမျိုးဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးဟာတကယ်ဆင်ခြင်တဲ့နေရာဌာနကြီးဖြစ်ပါတကယ်တရားပေါ်မှာအာယုံစိုက်ပြီးတော့ရိုးရိုးသေးသေးရှုပွားအားထုတ်ရင်သုံးလေးရဲ့အတွင်းနဲ့ပဲစိတ်တည်ငြိမ်မှုတမာတိတွေဖြစ်နိုင်တဲ့နေရာမျိုးပါ နောက်နံပါတ်2ရွေးချယ်ရမယ့်နေရာကဒုက္ခမူလကတော်ဝါတကယ်လို့တိုးတဲ့တောင်ထဲမှာသွားပြီးတော့အာမထုတ်နိုင်လို့ရှိရင်တဲ့တစ်တပင်ဝါတပင် အောက်မှာအာထုပါဒါလည်းပဲတစ်တပင်ဝါတပင်အောက်မှာအာထုရတာစိတ်ရဲ့အေးချမ်းမှုတွေတော်တော်ရပါတယ်ကိုယ်ရောစိတ်ရောအေးချမ်းတယ် အဲ့ဒီကိုရောစီရောအေးချမ်းနေတဲ့အချိန်ကိုအားထုတ်ရတာတမာရီမြန်မြန်ဖြစ်လွယ်တာပေါ့ဒါကြောင့်မြတ်စွာဘုရားကတောတဲ့တောင်ထဲမှာသွားပြီးအာမထုတ်နိုင်လို့ရှိရင်တိတိပင်ဝါရပင်အင်းမှာအာထုပါတကယ်လို့တိတိပင်ဝါရပင်အောက်မှာလည်းပဲမိမိအာမထုတ်လို့ဆိုရင်သုံးညာကာရကတော် ဆင်းငြိမ်တဲ့ကမ္မဋ္ဌာန်းဌာနကမ္မဋ္ဌာန်းကြောင်းဒီဓမ္မနနာဝိဟာရကြောင်းလိုက်ကြီးဟာကမ္မဋ္ဌာန်းဆင်းငြိမ်ပါလေဘဝဉ္ဇဉ်တစ်ခုလုံးဟာအလုံးတိတ်ဆိတ်နေတဲ့အတွက်ဓမ္မရိထူထောင်ဖို့အကောင်းဆုံးနေရာကြီးဖြစ်ပါတယ်ဒါကြောင့်အခုဘုန်းကြီးတို့တရားအားထုတ်မဲ့ယောဂီသူတော်စင်များဟာမိမိတို့ကိုယ်တိုင်ရွေးချယ်ပြီးတော့မိမိတို့နေရာဌာနနဲ့ ဝေးကွာပြီမဲ့လူလည်းပဲဆင်းရဲပြီးတမာတိဖြစ်စဉ်တိုင်းလည်းဒီဓမ္မနန္ဒဝိဟာရကျောင်းတက်ကြီးကို ရွေးချယ်ပြီးတော့လာခဲ့ကြတာဖြစ်ပါရွေးချယ်ပြီးတော့ဒီရောက်လာတဲ့အခါမှာအာထုတ်တော့မယ်ဆိုရင်တရားအာထုတ်တော့မဲ့ပုဂ္ဂိုလ်ဟာကြိုတင်ပြီးတော့ဆင်ញင်ပွားများရမယ်တရားတွေရှိတယ် အဲ့ဒီဆိုတင်ပြီးတော့ဆင်ញင်ပွားများရမယ်တရားတွေကနံပါတ်1ကဗုဒ္ဓ ानु တတိဘုရားရှင်ရဲ့ဂုဏ်တော်များကိုအာယုံပြုပြီးတော့ရှိကိုဥချတာရသော်ဘုရားရှင်ရဲ့ဂုဏ်တော်ကြီးဆိုတာအရဟံတမ္မတံဗုဒ္ဓဝိဇာစရဏတံပန္နောတုကတောလောကဝိတု အနုတ္တရောပုရိသဓမ္မတာရတိတတ္ထာရေဝမနုဿာနာဗုဒ္ဓောပကဝါရဟံလူနတ်တို့၏ကိုးဝယ်ရာဆရာတစုဖြစ်တော်မူသောမြတ်စွာဘုရားအဲဒီလိုမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုအာယုံပြုအပ်အရဟံလောဘဒေါသမောဟကင်းကြောင့်သီလသမာဓိပညာကျင့်ကောင်းတွေ ရသော်ဘုရားရှင်ရဲ့တဏ္ဍာမှာလောဘဒေါသမောဟတွေกินသွားပြီအဲ့ဒီလိုกินတော်မူတဲ့ဂုဏ်တော်တွေကိုအာယုံပြုပြီးတော့နှလုံးသွင်းဆင်ခြင်တာပေါ့အဲ့ဒီလိုဘုရားရှင်ရဲ့ဂုဏ်တော်များကိုနှလုံးသွင်းဆင်ခြင်ပြီးတော့ရှိကိုဥချတာဒါဗုဒ္ဓအနုတ္တိပဲဒါကြောင့်တရားရှုတော့မယ်ဆိုရင်ဒီတိုင်းလေးထိုင်ုံလေးမထိုင်လိုက်နဲ့ တရားမရှုမှတ်ခင်မှာဘုရားရှင်ရဲ့ဂုဏ်ကိုအာယုံပြုပြီးတော့ဂုဏ်တော်များကိုအာယုံပြုပြီးတော့ရှိခိုးဥချက်ပါဠိလိုမဟုတ်ရင်မြန်မာလိုပဲကိလေသာပုကင်းတော်မူတဲ့မြတ်စွာဘုရားပူဇော်တို့ကိုခံတော်မူလိုက်တဲ့မြတ်စွာဘုရားစသည်ဖြင့်အဲ့ဒီဂုဏ်တော်များကိုအာရုံပြုပြီးတော့ရှိခိုးဥချက်ပြီးပြီဆိုရင်မေတ္တာဘာဝနာ မေတ္တာဘာဝနာဆိုတာကတူးချင်းတယောက်ချင်းကိုလှည့်ပတ်ပြီးမေတ္တာပွားနေပြီးနိုင်မှာမဟုတ်ဘူးလေ။မာလုံတ attva တွေရဲ့ပုံမှာစိတ်ကိုဖြန့်ပြီးတော့ချမ်းသာကြပါစေချမ်းသာကြပါစေစိတ်ဆင်းရဲကိုဆင်းရဲကင်းပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိခန္ဓာဝင်ကိုရွတ်ဆောင်နိုင်ကြပါစေ။အဲဒီလိုအာလုံတ attva တွေရဲ့ပုံမှာ မိမိရဲ့စိတ်ကလေးနဲ့နှွမ်းခြုံပြီးတော့ပွားများတဲ့မေတ္တာဘာဝနာယခုလိုမေတ္တာဘာဝနာတွေပွားများပြီးပြီဆိုတဲ့အခါကလည်းကြတော့အတုပဘာဝနာအတုပဆိုတာမိမိရဲ့ခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေဉာဏ်ထဲမှာပေါ်လွင်လာအောင်ဆင်ញင်နှလုံးသွင်းလိုက်တာ မိမိရဲ့ခန္ဓာကိုယ်ကြီးဟာ32ကုဋ္ဌာတအစုဝေးများဖြစ်တယ်အဲဒီ32ကုဋ္ဌာတကိုတစုစီတပုံစီသာပုံထားကြည့်လိုက်ရင်ဘာမှမတင်တယ်တော့ဆာမင်ကတပုံဝိညာဉ်ကတပုံခြေသေးလက်သေးတွေကတပုံအယိုးတွေကတပုံအရေးတွေကတပုံစသည်ဖြင့်ပုံနေတပုံစီပုံထားကြည့်လိုက်ရင်ဒီခန္ဓာကိုယ်ကြီးကဘာမှမတင်တယ်အဲဒီလိုမတင်တယ်တဲ့သဘောတွေကိုတခဏတန် ဆင်ခြင်ပွားများတာအတုပဘာဝနာကိုမရဏလုတ်တိမိမိရဲ့တည်ခြင်းတရားကိုနှလုံးသွင်းတာတရားအားထုတ်မဲ့ပုဂ္ဂိုလ်ဟာတည်ခြင်းတရားကိုအနီးကနှလုံးသွင်းရအဝေးမှာထားပြီးနှလုံးသွင်းရအနီးကအနီးကနှလုံးသွင်းအာဒီမုတ်ချတရားအချိန်ပိုင်းသာလိုတော့သည်မိမိရဲ့တည်ခြင်းတရားဟာ ဒီအချိန်ပိုင်းလေးအတွင်းမှာတည်သွားနိုင်တယ်မသိမီမှာမိမိရှုပွားအထုတ်နေတဲ့တရားတွေကလက်ဦးမှုရအောင်ငါကြိုးစားပြီးအထုတ်ထားမှဖြစ်မယ်ဆိုပြီးတော့အထုတ်ဒါကြောင့်မို့မရဏနုဒ္ဓတိကမ္မထံတရားကိုလည်းပဲနှလုံးသွင်းတခဏတန်ဆင်ခြင်ပွားများအဲဒီလိုဆင်ခြင်ပွားများပြီးပြီဆိုရင်တော့မပြင်းမာသင့်မပြင်းမာတိုက်တဲ့ ပုဂ္ဂိုလ်များအပေါ်မှာမိမိကာယကံနဲ့ဖြစ်စေဝစီကံနဲ့ဖြစ်စေမနောကံနဲ့ဖြစ်စေပေါ့ပြင်းမာကျူးလွန်မိခဲ့ရင်အပြစ်မှာခွင့်လွတ်ပါဆိုပြီးတော့ရှ िख ိုးတောင်းမှကြောရတယ်အဲ့ဒီလိုတောင်းမှကြောပြီးပြီဆိုရင်တော့မိမိခန္ဓာကိုယ်ကိုမြတ်စွာဘုရားအားလူတန်းပြီးတော့အာထုတ်ပါ တဏှာကြီးရှုမှတ်မယ်ဆိုရင်တဏှာကြီးလှူဒါန်းလိုက်ဒီယုံနာခန္ဓာများကိုမြတ်စွာဘုရားတဏှာကြီးလှူဒါန်းပါသည်ဗျာအဲလိုခန္ဓာကိုယ်ကိုမြတ်စွာဘုရား အနှင်းလှူဒါန်းပြီးတော့မိမိအားထုတ်မဲ့တတိပဋ္ဌာန်တရားကိုအဲ့ဒီကြမှာအားထုတ်အားထုတ်တော့မယ်ဆိုရင်လည်းမိမိအထိုင်ဣရိယာပုဂ္ဂိုလ်စနစ်တကျကြာရှည်စွာ ထိုင်နိုင်တဲ့နည်းလေးနဲ့ပြုပြင်ပြီးတော့ထိုင်ပေးပါအဲဒီလိုအောက်ပိုင်းခန္ဓာကိုယ်ကခွေပြီးတော့အပေါ်ပိုင်းခန္ဓာကိုယ်ကြတော့ဖြောင်းပြောင်းလေးထားရဥဇုံကာယပဏိရာယအထက်ပိုင်းခန္ဓာကိုယ်ဖြောင်းမစွာထားအဲဒီလိုခါးလေးကိုလည်းဖြောင်းပြောင်းလေးထားခေါင်းကိုလည်းခါးနဲ့တစ်ပြောင်းနဲ့ထားရ ရှေ့ကိုလည်းငုံပြီးစိုက်မထားရဘူးနောက်ကိုလည်းမော့ပြီးလှမ်းမထားရဘူးအားလေးနဲ့ဖြောင်းနေတဲ့တဲ့မမတာလက်ကိုလည်းပဲရင်ဝင်မှာထည့်ပြီးပဲလက်ပေါ်ညာလက်တင်လက်မထိချင်းထိတာသို့မဟုတ်မိမိရဲ့ဒူးကိုပေါင်ပုံမှာမောက်ထားလို့ရတယ်လှန်ထားလို့ရနှစ်သက်သလိုထားနိုင်ပါအဲ့ဒီမိမိရဲ့ခန္ဓာကိုယ် ပြုပြင်ပြီးတော့စိတ်တိုင်းကြထိုင်ပြီးပြီဆိုရင်မျက်စိလေးမှိတ်လိုက်တော့မျက်စိလေးကိုမှိတ်ပြီးတော့ပရိမုခံတတေဥပထပိတောမိမိရှုမှတ်ရမယ့်အာယုစီကို ရှေ့ရှုညွတ်ထားရတဲ့စိတ်လေးဟာနာသီးပြားရဲ့ဝင်လေထွက်လေကိုရှုတဲ့ပုဂ္ဂိုလ်ဟာလည်းပဲနာသီးပြားရဲ့ဝင်လေထွက်လေနေရာကိုစိတ်လေးညွတ်ထား ဝမ်းပန်းရဲ့ဖောင်းမှုပိန်မှုကိုရှုတဲ့ပုဂ္ဂိုလ်ကလည်းဝမ်းဝမ်းပန်းရဲ့ဖောင်းမှုပိန်မှုအာယုံလေးပေါ်မှာစီလီညွတ်ထားတယ်အဲဒီလိုစီလီညွတ်ထားတဲ့ခါကျတော့မှသူဟာသူပေါ်လာဒီနေ့သူ့ရဲ့ပဂရိအတိုင်းရှူရမှာမဟုတ်ဘူးပဂရိအတိုင်း သူဝင်နေကြလေးအတိုင်းသူဟာသူလေးလေးဝင်လာရင်ဝမ်ဘဂရီဟာတပြေချင်းတင်းပြီးဖောင်းကန်သွားဒါကိုဖောင်းနေလို့ရှိပါလေးလေးပြန်ထွက်သွားတဲ့ကဝမ်ဘဂရီရော့ကြပင်ကြသွားရင်ဒါကိုပင်နေလို့ရှိပါဖောင်းနေပင်နေဆိုတာမောယောဓာတ်ကိုရှုတာပါဝင်နေထွက်တယ်ဆိုတာလည်းဝါယောဓာတ်ကိုရှုတာပါရှုတာအတူတူပါပဲ နာသီးမြတ်ကစောင့်ပြီးတော့ဒီဝါယောဓာလေးကို ရှုတာနဲ့ဝမ်းပိုက်ချက်တိုင်နေရာလေးကစောင့်ပြီးရှုတာဒါလေးပဲကွာပါရှုနေတာချင်းကတော့ဝါယောဓာကိုရှုနေတာပါ ဝင်လေထွက်လေဝင်လေသည်ထွက်လေသည်ဒါဝမ်းပိုက်ဖောင်းတာပင်တာဆိုရင်လည်းပဲဒီဟာသူကိုကလှုပ်ပြီးတော့ဖောင်းအောင်တင်းလှုပ်ပြီးတော့ရှုစရာမလိုရှုသွင်းစရာမလိုပင်အောင်လည်းပဲရှိုက်ထုတ်စရာမလိုသူ့ရဲ့သဘာဝလေးအတိုင်းပဲ သူ့သဘာဝအတိုင်းဝင်လေထွက်လေအမြဲရှိသလိုဖောင်းမှုပင်မှုလေးရလည်းအမြဲရှိဝင်လေရှိရင်ဖောင်းတာရှိတယ်ထွက်လေရှိရင်ပင်တာရှိသူတို့နှစ်ခုဟာတွဲရပါပဲတေချာတတိထားရှုကြည့်ရင်သိတာပါသို့တော့ဝင်လေထွက်လေရှုတဲ့အခါမှာတေချာလှုပ်ပြီးတော့ရှုတာမျိုးတော့မရှုနဲ့ပေါ့တေချာလှုပ်ရှုနေရင်သမထဖြစ်သွားသူ့တဘာဝအတိုင်းလေးဝင်လာတာလေးကိုသာ ရှုရသူ့တော်ဝါတိုင်းထွက်သွားတာလေးကိုသာရှုရအဲဒီလိုဝင်လေလေးဝင်လာလို့ဝမ်းဘက်လေးတင်းပြီးဖောင်းကာလာရင်ဖောင်းတယ်ဝင်လေလေးထွက်လေလေးထွက်သွားလို့ဝမ်းဘက်လေးရောကြပိန်ကြသွားရင်ပိန်တယ်အဲဒီလိုသူ့တဘာဝအတိုင်းရှိနေတာဖြစ်နေတာလေးကိုသာ ဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းရှုပြရတယ်ယထာပကတံဝိပဿနာဘိနိဝေသောဟောတိ ထင်ရှားနေတဲ့အတိုင်းလေးကိုရှုပေးရတယ်ဝိပဿနာရှုတယ်ဆိုတာမထင်ရှားတာကိုရှာပြီးရှုတာမဟုတ်ဘူးထင်ရှားနေတာလေးကိုရှုမရှိတာကိုရှာပြီးရှုနေတာမဟုတ်ဘူးရှိနေတာလေးကိုပဲရှုအခုဖောင်းမှုပင်မှုလေးကိုညွှန်ကြားတယ်ဆိုတာဟာလည်းပဲတကယ်လဲထင်ရှားလို့ရှိလဲရှိနေလို့ ယထဘဂတဝိပဿနာပိနိဝေသောဟောတိဆိုတဲ့ပါဠိအထောက်ထားလေးကထင်ရှားတာလေးကိုရှုဆိုတဲ့အတိုင်းဒါဖောင်းမှုကထင်ရှားနေလို့ဖောင်းတာလေးကိုရှုပိန်မှုလေးကထင်ရှားနေလို့ပိန်တာလေးကိုရှုတယ်အဲ့ဒီဖောင်းတာပိန်တာလေးရှုနေတာဟာဘုန်းကြီးတို့တတိပဋ္ဌာန်နဲ့ပြောမယ်ဆိုရင်ကာယ ानु ပဒနာတတိပဋ္ဌာန်ဖြစ်ပါတယ်။ဒါဆိုဗျာက ဣဒဘိခဝေဘိက္ခုကာယေကာယ ानु ပတ္တိဝိဟာရတိအာတာပိတမ္ပဇာနောတတိမဝိနေယလောကေဘိဇာဒောမနတဝေရဏတုဝေရဏ ानु ပတ္တိဝိဟာရတိအာတာပိတမ္ပဇာနောတတိမဝိနေယလောကေဘိဇာဒောမနတစေတေစေတာနုပတ္တိဝိဟာရတိအာတာပိတမ္ပဇာနောတတိမဝိနေယလောကေဘိဇာဒောမနတ ဓမ္မေသူဓမ္မာနုပတိဝိဟာရတိအတ္တပိတံပဇာနောတတိမဝိနည်းယလောကိပိစ္ဆာဒေါမနတံအဲဆိုဘုရားကတတိပဌာနာသုတ်တံမှာဒီရှုမှတ်ရမယ့်အာယုံ၄မျိုးကိုမြတ်စွာဘုရားဟောတော်မူခဲ့တယ်ရှုမှတ်ရမယ့်အာယုံ၄မျိုးဟာကာယ ानु ပတနာတတိပဌာကိုယ်မူရာတွေဖြစ်တိုင်းရှုတာဝေဒနာ ानु ပတနာတတိပဌာ ခံစားမှုဝေဒနာလေးတွေဖြစ်တိုင်းရှုစေတ ानु ပဒနာတတိပဋ္ဌာန်စိတ်လေးတွေဖြစ်တိုင်းဖြစ်တိုင်းရှုတာဓမ္မ ानु ပဒနာတတိပဋ္ဌာန်သဘောအာယုန်လေးတွေကိုထင်ရှားလာတဲ့အတိုင်းသဘောအာယုန်လေးတွေရှုတာရှုမှရမယ့်အာယုန်ဟာဒီလေးမျိုးပါအဲ့ဒီလေးမျိုးထဲမှာထင်ရှားဆုံး အပေါ်လွင်ဆုံးအလွယ်ကူဆုံးဟာကာယ ानु ပဒနာတတိပဋ္ဌာန်ဒါကြောင့်ရှေ့ကနေပြီးတော့ထားပြီးဟောပေးတယ်ဒါကြောင့်ကိုယ်အမှုရာဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတယ်ဆိုတော့ရှုမှတ်နေတာဟာကာယ ानु ပဒနာဆိုယောဂီတို့ဒီဖောင်းနာပိန်နာတွေရှုရမှာလားမဟုတ်ပါဘူးတကယ်လို့ဖောင်းမှုပိန်မှုမထင်ရှားခဲ့လို့ရှိရင် ထိုင်နေတဲ့အမူအရာလေးကိုရှုရအောက်ပိုင်းခန္ဓာကိုယ်ကခွေးပြီးတော့အပေါ်ပိုင်းခန္ဓာကိုယ်လေးကခါလေးဖြောင်းပြီးတော့ထောင်းနေတဲ့သဘောလေးကိုထိုင်နေအဲ့ဒီထိုင်နေတာလေးကိုနှစ်ချက်သုံးချက်လောက်ရှုကြည့်ထိုင်နေထိုင်နေရှုတေချာလေးအာယုန်ထဲမှာခွေနေတဲ့သဘော မှောင်ပြီးတောက်နေတဲ့သဘောဒါလေးကိုအာယုံစိုက်ပြီးထိုင်နေလို့ရှိအဲဒီလို ရှုနေစဉ်မှာပဲနာသီးပြားကလေလေးဝင်လာအဲ့ဒီဟာလေးကိုတေချာကြည့်လိုက်လေတဖြည်းဖြည်းဝင်လာတဲ့လေလေးကဝမ်းဘက်ရောက်တဲ့ကတင်းပြီးဖောင်းကန်သွားနာသီးပြားကလေပြန်ထွက်သွားတော့စီဝမ်းဘက်ကလေးဟာတပြေးချင်းရို့ရို့ကျသွားတယ်ဟိုထင်ရှားနေတယ်ကိုကလှုပ်ပြီးတော့ဖောင်းအောင်လှုပ်တာမဟုတ်ဘူးပင်အောင်လည်းမလှုပ် သူ့ဟာသူထင်ရှားလာလို့ထင်ရှားတဲ့အတိုင်းရှုတာယထာယထာဝါပနတ္တကာယော ပနိဟိတော ဟောတိတထာတထာနံပသနာတိအချင်းချင်းအမူအရာအပြင်ထင်ရှားတယ်အဲ့ဒီထင်ရှားနေတဲ့ထူးထူးအမူအရာကိုရှုပါဖောင်းနာထင်ရှားရင်ဖောင်းတယ်လို့ရှုသွားပိန်နာထင်ရှားရင်ပိန်တယ်လို့ရှုသွားဒါကဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီး ကိုယ်တိုင်လည်းကျင့်ပွားပြီးတော့အလုံးသောပြိတ္တများကိုလည်းပဲညွှန်ကြားနေတဲ့နေပါတကယ်လို့မိမိကအဲ့ဒီဖောင်းမှုပေမှုကမထင်ရှားဘူးဝင်လေထွက်လေကပဲကိုယ်မှလာပြီးထင်ရှားနေတယ်ဆိုရင်အဲ့ဒီဝင်လေထွက်လေကိုရှုပါရှုလို့ရပါဒါထင်ရှားတဲ့အာယုံကိုရှုပါလို့ဒီသတိပဋ္ဌာန်သုတ်တံမှာအတိလင်းဖွင့်ပြထားတာဖြစ်တော့ အဲ့ဒီထင်ရှားတာလေးကိုရှုနေုံပဲဝင်နေသည်ထွက်နေသည်ဒါပဲအဲ့ဒီလိုဝင်နေထွက်နေရှုနေတာလဲကာယ ानु ပသနာပါပဲဘောင်းနာပိနာရှုနေတာလဲကာယ ानु ပသနာပါပဲဒါကြောင့်မိမိတို့အားထုတ်နေတဲ့တရားဟာတကယ်တတိပဋ္ဌာန်တရားဆိုတာလေးကိုကိုယ်တိုင်သဘောပေါက်ဖို့လိုပါတယ် မိမိတို့ကုရီကညွှန်ကြားတဲ့ဖောင်းနေပိနေလို့ရှုရမယ်ဆိုတဲ့အခါမှာတချို့ကဒီဖောင်းနာပိနာတရားမဟုတ်ဘူးဆိုပြီးပြောနေတယ်မိမိတို့ရဲ့ဒီအခေါ်အော်အနေအားဖြင့်ခေါ်ကြတဲ့အတိုင်းရှုတာပါသူကသူတင်းကန်လာရင်တင်းတယ်လို့ရှုတယ်ရတာရော့ကြသွားရင်ရော့တယ်လို့ရှုတယ်ရတာ ဒါသူရှိနေတာလေးကိုရှိနေတဲ့အတိုင်းလေးကိုပဲကိုယ့်ရဲ့အခေါ်အော်ဆိုနေအားဖြင့်သမုဒိသစ္စာအနေအားဖြင့်ဒါအမှန်ပဲဒီတိုင်းခေါ်ဝေါ်နေကြတယ်အဲ့ဒီလိုပဲရုပ်ရုပ်လို့ရှုတယ်နာနာလို့ရှုတယ်ဆိုတာလည်းပဲဒါတွေဟာလည်းပဲအခေါ်အဝေါ်တွေပဲတကယ်တရားဆိုတာကသဘောလေးပဲဒါကြောင့်မဟုတ်ဘူးဒီဖောင်းမှုပိန်မှုလေးကိုရှုနေတယ်ဆိုတာ ကာယ ानु ပဒနာတတိပဋ္ဌာန်ကိုရှုနေတယ်ဝင်လေထွက်လေလေးကိုရှုနေတယ်ဆိုတာကာယ ानु ပဒနာတတိပဋ္ဌာန်ကိုရှုနေတာထိုင်နေလို့ရှုနေတာကာယ ानु ပဒနာတတိပဋ္ဌာန်ကိုရှုနေတာဉာဏ်နဲ့တင်မာနဲ့အထီလေးကိုရှုနေတာလေကာယ ानु ပဒနာတတိပဋ္ဌာန်ကိုရှုနေတာဒါကြောင့်မို့ဘုန်းကြီးတို့ညွှန်ကြားနေတာစာလွတ်ပြီလွတ်နဲ့ညွှန်ကြားနေတာမဟုတ်ဘူး ဒီသတိပဋ္ဌာန်သုတ်တာဒေသနာတော်မှာလာတဲ့အတိုင်းပဲဘုန်းကြီးတို့ညွှန်ကြားနေတာဖြစ်ပါတယ်အဲ့လိုရှုတဲ့အခါကလည်းကြတော့တကယ်သူ့ရဲ့သဘာဝအမှန်လေးကိုသိအောင်ရှုရသဘာဝလေးကိုမသိရင်တရားမသိတယ်ဒါကြောင့်ကျေးဇူးရှင်ဆရာတော်ဘုရားကြီးကဆံပုံလေးပေးထားတယ်နိကိုအမှုရာဖြစ်တိုင်းမှာမှန်စွာသိရမည် အဲ့ဒီမှန်စွာသိရပြီဆိုတာလေးကိုသတိမူဖို့ပါကိုယ်မူရလေးတွေဖြစ်တာကိုရှုတယ်ရှုရင် အမှန်တိုင်းသိရအမှန်တိုင်းသိအောင်ရှုရအခုယောဂီတို့ဖောင်းနာပိန်နာလေးကိုဘုန်းကြီးတို့ညွှန်ကြားနေညွှန်ကြားတဲ့အတိုင်းယောဂီကလည်းရအောင်ရှုတကယ်လို့ဒီတိုင်းရှုနေတာမထင်ရှားရင်အဲ့ဒီဝမ်းပိုင်းနဲ့ချက်တိုင်နေရာလေးကိုလက်ကလေးနဲ့ကတ်ထားကြည့်ပါ အဲ့ဒီမှာလက်ပွားလေးနဲ့ကတ်ထားရင်ဒီလေလေးဝင်လာရင် သူ့ဟာသူတင်းပြီးဖောင်းကန်လာလေလေးထွက်သွားရင်သူ့ဟာသူရော့ကြပိန်ကြသွားတယ်သိချင်ရှာအဲ့ဒါလေးကိုယောဂီပုဂ္ဂိုလ်ကဖောင်းနေပိန်နေဖောင်းနေပိန်နေရှုနေပထမတော့ဒါဝမ်းဘက်ကြီးဖောင်းနေတယ်ဝမ်းဘက်ကြီးပိန်သွားတယ်ဒါလေးပဲသိနေတယ်ဒါတရားမဟုတ်သေးဘူးယောဂီ ပညာကိုသိနေတာတကယ်ကိုဝမ်းပိုက်ဆိုတဲ့ပညာတရားကြီးအဲ့ဒီတရားကြီးပေါ်နေတာအဲ့ဒီတရားကြီးထင်ရှားနေသမျှတရားမဟုတ်သေးဘူးတရားမတွေ့သေးဘူးသို့တော့အဲ့ဒီလိုဖောင်းတဲ့ပိန်လေလို့မရှိဘဲနဲ့သဘောသဘောလို့လုပ်နေရင်လေတကယ်မမမထင်ထင်မှမထင်ရှားသေးပဲနဲ့သဘောသဘောဆိုတာလေးပေါ်မှာ ဒုံးနဲ့ရမ်းနေတယ်လို့ပဲဘာမှမထိမမိအဲတော့သူ့ရဲ့အမည်နာမလေးတိုင်ခေါ်ပြီးရှုတာဒါကိုတစ္ဆာပညာလို့ခေါ်တယ်စပြီးအာထုစပုဂ္ဂိုလ်ဟာအဲ့ဒီအမည်နာမလေးတက်ပြီးရှုမှ ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးကရောက်ပြီးတော့သွားတယ်ဒီလိုအမည်နာမတက်ပြီးမပြုတ်မရှုရင်မရောက်ဘူးဖြစ်နေဒါကြောင့်မို့ သူ့ဟာသူဝမ်းဘက်ကလေးဖောင်းလာတာလေးကိုကိုကဖောင်းတယ်အမြင်နာမှလေးတက်ပြီးရှုလိုက်ပင်အာယုံလေးပေါ်လာရင်ပင်တယ်မြင်နာမှလေးတက်ပြီးရှုတော့အဲ့ဒီပုံမှာရှုစိတ်လေးကရောက်သွားအဲ့ဒီပုံမှာထက်ခါထက်ခါရောက်နေဘူးလို့ဒီလိုရှုနေရင်မှတက်စိတ်တွေကအပြင်စီရောက်သွားရင်ရောက်သွားတယ်အိမ်ကိုရောက်ရင်ရောက်သွားတယ်အလုပ်စီရောက်ရင်ရောက်သွားတယ် သာသမီစီအပေါင်းအသင်းစီစသည်ရောက်ချင်ရောက်သွားအဲ့လိုရောက်သွားရင်လည်းပဲဒီစိတ်ကိုဆွဲချုပ်ရမှာလားမချုပ်အောင်သိရဝိပဿနာဆိုတာသိမှုပဲဝိပဿနာတရားအထုတ်တယ်ဆိုတာသိမှုဉာဏ်ဦးစီးတယ်ခွေလိုယောဂီများပညာဦးစီးတာသမထဆိုတာကတည်မှုစိတ်လေးငြိမ်ဖို့အထုတ်နေတာကသမထအခုဘုန်းကြီးတို့ယောဂီများအထုတ်နေတာသမထမဟုတ်ဘူးဝိပဿနာ ဝိပဿနာဆိုတာသိနေရဖောင်းလာရင်လည်းဖောင်းလာတာလေးသိရပိန်သွားရင်လည်းပိန်သွားတာလေးသိရအဲ့ဒါလေးကိုရှုနေရင်စိတ်လေးထွက်သွားရင်အဲ့ဒီထွက်စိတ်လေးသိလဲသိလိုက်ရင်စိတ်လေးကသူ့အတူခန္ဓာပြန်ရောက်နေတယ်အဲ့ဒီခါမှာပင်နိုင်ကမ္မထာဖြစ်တယ်ဖောင်းမှုပင်မှုအာယုံလေးကိုပြန်ပြန်ပြီးရှုရအဲ့ဒီလိုစိတ်အလွင့်အပြတ်နေနေသွားရင် ရှုမှတ်တဲ့အာယုံပေါ်မှာပဲစိတ်ကအနေများသွားပြီ ဖောင်းတာပေါ်လိုက်ဖောင်းတယ်မှတ်လိုက်ပိန်တာပေါ်လိုက်ပိန်တယ်မှတ်လိုက်အဲ့ဒီပုံမှာပဲထက်ခါထက်ခါ9မိနစ်10မိနစ်15မိနစ်မိနစ်20စသည်ပေါ့အဲ့လိုရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲသွားပြီဆိုရင်အဲ့ဒီဖောင်းမှုလေးဟာဝမ်းပိုက်ဆိုတဲ့တံတန်ပြောက်ပြီးတော့ဟောတင်းလာတဲ့သဘောလေးပဲတွေ့ ဘိနေလို့ရှုမှတ်တဲ့အခါမှာလည်းပဲဝမ်းပိုက်ဆိုတဲ့တဏ္ဍပြောက်ပြီးတော့တဖြည်းဖြည်းရွေ့ရွေ့ပြီးရော့ကျသွားတဲ့သဘောလေးပဲသိတာတင်းလာတဲ့သဘောရော့သွားတဲ့သဘောတင်းလာတဲ့သဘောရော့သွားတဲ့သဘောအဲ့ဒီတင်းလာတာလေးကဝါယောဓာတ်ပဲရော့သွားတာလေးဟာလေဝါယောဓာတ်လေးပဲတကယ်သဘောလေးပဲဝမ်းပိုက်ဆိုတဲ့သဏ္ဍာန်ပြောက်သွား ဒါငါပဲကြီးပဲဖောင်းနေတာငါပဲမှတ်နေတာငါပဲဆိုတာငါဆိုတာလုံးဝမရှိတော့တင်းသဘောလေးရဲ့အဲ့ဒီတင်းတာလေးကိုတိလိုက်တာလေးရဲ့ဒီနှစ်ခုလေးပဲရှိရော့သွားတာလေးရဲ့ရော့တာလေးကိုတိလိုက်တာလေးရဲ့အဲ့ဒီတင်းလာတာလေးကတခြားတိလိုက်တာလေးကတခြားရော့သွားတာလေးကတခြားတိလိုက်တာလေးကတခြားနှစ်ခုဖြစ်သွား သို့သောဘင်းကတော့ဖောင်းတာလဲငါပဲပိတ်မှတ်တာလဲငါပဲပိန်တာလဲငါပဲမှတ်တာလဲငါပဲငါဘက်ကဖောင်းနေတာသိနေတာငါကသိတယ်ငါဘက်ကပိန်သွားတာသိနေတာငါကသိတယ်အခုမဟုတ်တော့ဒီပေါ်မှာရှုစိတ်ကလေးမြဲသွားပြီစိတ်တွေကအပြင်ကိုမပြန့်လွင့်တော့စိတ်တွေမပြန့်လွင့်ဘဲနဲ့ရှုမှတ်တဲ့အာယုံပေါ်မှာတည်နေတာကိုစိတ်တဝိတ္တုခေါ်တယ် အဲ့ဒီစိတ်တဝိတ္တုဖြစ်အောင်ကြိုးစားရနိဝရဏတရားတွေကင်းနိုင်သမျှကင်းအောင်နိဝရဏတရားဆိုတာတွေကရှင်းအောင် ပေါ်လွင်အောင် ပြောရလို့ရှိရင်စိတ်တွေပြန့်နေတာအဲ့ဒီစိတ်ပြန့်လွင့်မှုတွေဘာမှမရှိတော့ဒီရှုမှတ်တဲ့အာယုံပေါ်မှာပဲဖောင်းအာယုံပေါ်ပင်အာယုံပေါ်မှာပဲရှုစိတ်တွေကဆွဲဆွဲမြဲမြဲလေးကပ်ပြီးတော့တည်နေပြီဆိုရင်စိုးစောကပြောတယ် ဝမ်းပိုက်ဆိုတဲ့တဏ္ဍာန်ပြောက်သွားငါးပိုက်ကြီးဆိုတာမရှိတော့ငါသိနေတာဆိုတာမရှိတော့တင်းသဘောလေးရယ်သိနေတာလေးရယ်နှစ်ခုတည်းတင်းသဘောလေးကဝါယောဓာတ်ရှုပ်တရားသိနေတာလေးကသိနေတဲ့စိတ်လေးကနန္တရားဒါဟောင်းကဲ့ကလေးမှာယုံတဲ့နံကိုပဲတွေ့ရတယ် ပိန်ကကလေးမှလည်းရုပ်နဲ့နာမ်ကိုပဲတွေ့တာ။ဘာလဲပိန်နာလေးကလည်းဝါယောဓာတ်ဝါယောဓာတ်ကရုပ်တရားသိနေတဲ့ဟာစိတ်ကလေးကနာမ်တရားထားပြီ။သူတို့နှစ်ခုပဲတခြားစီပဲ။ဖောင်းတာလေးကတခြားသိနေတာလေးကတခြားမှတ်သိနေတာလေးကတခြားပိန်နာလေးကတခြားမှတ်သိနေတာလေးကတခြားနှစ်ခုဖြစ်သွားတယ်။စောစောကတော့ငါပဲ။ဖောင်းတာလည်းငါပဲ။သိနေတာလည်းငါပဲ။အခုငါမဟုတ်တော့သိနေတာလေးကစိတ်ဆိုတဲ့နံတရားလေ ဖောင်းလာတာလေးကယုတ်တရားလေးအဲ့ဒီလိုကိုကွဲကွဲပြားပြားသိတဲ့အတိကိုဒါအမှန်တိလို့ခေါ်တာဒါကြောင့်မို့ကိုယ်မူရာဖြစ်တိုင်းမှာမှန်စွာသိရအဲ့ဒီလိုအမှန်တိုင်းသိအောင်ရှုပါဒါအမှန်တိုင်းသိပုံပြီးအချင်းချုပ်ပြီးအဲ့ဒီလိုပဲရက်တယ်လို့ရှုတဲ့အခါမှာလည်းပဲရက်နေတဲ့အမှုရာ ရက်နေတဲ့အမူအရာကိုရက်တယ်လို့ရှုတာဒါကိုယ်အမူအရာပဲကာယ ानु ပတ္တနာတတိပဋ္ဌာန်နဲ့ပြောမယ်ဆိုရင်ဒါကာယ ानु ပတ္တနာတတိပဋ္ဌာန်ကိုယ်အမူအရာလေးရှုရက်တယ်ရက်တယ်ရက်နေတဲ့ခက်ကလေးမှာမိမိတို့ပေါ်ပိုင်းဆံပြားကနေခြေပြားထိခြေပြားကနေဆံပြားထိတကူလုံးကိုအာယုံလေးစိုက်ပြီးတော့ရက်တယ်ရက်တယ်လို့ရှုနေတာ ဒါသီးသန့်ယေရှုနေဖို့မဟုတ်ပါဘူးဘုန်းကြီးတို့ဒီအခန်းထဲမှာပဲဖြစ်စီဖြစ်နေရမှာပဲဖြစ်စီခုစွန်းစားသွားတဲ့အခါမှာဥမာအပြင်လူမစုံသေးဘူးမစုံသေးတဲ့အခါကိုယ်ကရှေ့ကရောက်ရောက်နေလို့ရက်နေတယ်ဆိုရင်အဲ့ဒီအချိန်လေးအလကားမနေနဲ့ရက်တယ်ရက်တယ်ရှုနေအဲ့ဒီမှာရှုနေတဲ့အခါမှာတင်းတင်းတောင့်တောင့်ကြီးဖြစ်နေလိမ့်မယ်သို့မဟုတ်ရင်းရံပြီးလှုပ်နေတဲ့သဘောတွေ့လိမ့် ပထမတော့ရက်နေတဲ့ရုပ်မူရာကြီးရှုနေတာပဲကိုယ်မူရာကြီးရှုနေတာရက်နေတဲ့ပုံမှန်သဏ္ဍာန်ကြီးတွေ့နေတာအဲ့ဒီပုံမှာရှုပံများလို့ရှုစိတ်ကလေးမြဲသွားပြီဆိုတဲ့အခါထိုင်ရှုမှတ်တယ်လို့ပေါ့နိဗ္ဗာန်တရားကြီးကင်းပြီးတော့ရှုမှတ်စိတ်လေးမြဲသွားပြီဆိုတဲ့အချိန်ကျတော့ဟောတောင့်ပြီးတော့ထောင်နေတဲ့သဘောတွေ့ရထောက်ကန်နေတဲ့သဘောတွေ့ရဒီလိုမှမဟုတ်ဘူးဆိုရင်ရိမ့်ပြီးလှုပ်နေတဲ့သဘောလေးတွေ့ရ အဲ့ဒါတကယ်သဘာဝပဲနိတကယ်သဘောလေးပဲနိဒါပရမတ်ပဲပညာကြီးကိုကိုကရှုနေပြီမယ်လို့လည်းပဲအဲ့ဒီပညာတရံပြောက်ပြီးတော့ပရမတ်သဘောပေါက်တာအဲ့ဒီမှာတရားသဘောတွေ့တာတင်းတောင်နေတဲ့ဒါဝါယောဒပဲထောက်ကန်နေတဲ့ဒါဝါယောဒပဲရင်းရိုင်နေတဲ့ဝါယောဒပဲလှုပ်ရှားနေတဲ့ဝါယောဒပဲ အဲဒီလိုရင်းရည်နေတဲ့သဘောထောက်ကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောသိနေတာအဲ့ဒါဝါယောတယုတ်တရားနေသိနေတဲ့စိတ်ကလေးကနတရားနေပဲဒါပဲရက်တယ်လို့ရှုတဲ့အခါမှာလည်းပဲယုံတဲ့နာပရမတော့ယတ္တာဘလူလဲဆိုငါယတ္တာ မှတ်နေတာဘလူလဲငါမှတ်နေတာငါနေအားဖြင့်တကူတည်းပဲသိအခုကြတော့ဟိုဟာရက်နေတဲ့သဘောတောင့်တင်းနေတဲ့သဘောထောက်ကန်နေတဲ့သဘောလေးကတတ်တတ် သိနေတဲ့စိတ်လေးကတတ်တတ်နှစ်ခုကွဲသိသွားတယ်အဲဒီမှာထောက်ကန်တောင်းတင်းနေတဲ့သဘောလေးကဝါယောတယုတ်တရားသိနေတဲ့စိတ်လေးကနန္တရားရက်ခက်ကလေးမှလည်းပဲယုံတဲ့နံကိုမှန်သိသွားအမှန်သိပြီဆိုရင်အမှားဒိဋ္ဌိစင်သွားတယ်ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အဲ့ဒီအစွဲဖြစ်တဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိ ဒီအမှားဒိဋ္ဌိကင်းစင်သွားဘာကြောင့်လဲဆိုတော့အမှန်မြင်သွားဟောနာပင်နာလေးရှုရင်းနဲ့အမှန်တဘာဝကိုမြင်သွားရက်တယ်လို့ရှုရင်းနဲ့အမှန်တဘာဝလေးမြင်သွားအဲ့ဒီလိုတဘာဝလေးတွေမြင်သွားတာဒါတရားတွေပဲနေအဲ့လိုမြင်သွားပြီဆိုရင်အမှားဒိဋ္ဌိတွေအတ္တဒိဋ္ဌိသက္ကာဒိဋ္ဌိကင်းသွားပြီဘာမှကိုယ့်အကိုစဉ်းစားတွေးခေါ်ပြီးဖြုတ်เสียမလိုဘူးအမှန်သိလိုက်တာနဲ့ အမှားဒိဋ္ဌိတွေဆင်းသွားအဲဒီလိုရက်နေတဲ့အခါမှာလည်းပဲဒီလိုရက်နေတဲ့သဘောလေးကိုတည်တည်ချာချာမြင်အောင်ရှုရတယ်ပထမပိုင်းမှာတော့ပညာတရားကြီးထင်ရှားနေတယ်ရှုပါများလို့ရှုစိတ်ကလေးမြဲသွားရင်ပညာတရားပြောက်ပြီးတော့ပရမတ်တကယ်သဘောလေးပဲလာတွေ့လိမ့်ဘာသဘောလေးလဲဆိုရင် ထောက်ကန်နေတဲ့သဘောလေးတွေ့လိမ့် တောင့်တင်းနေတဲ့သဘောလေးတွေ့လိမ့်ရင်းပြီးလှုပ်နေတဲ့သဘောလေးတွေတွေ့လိမ့်အဲ့ဒါဝါယောဓာတ်တွေဒီဝါယောဓာတ်ကယုတ်ရုပ်တရားလို့တိတိနေတဲ့စိတ်လေးကနတ်တရားဒါယုတ်တရားနတ်တရားတွေကွဲသွားတယ်ဆိုရင်ဒါတရားတွေ့သွားတာကိုယ်တော့ကအမှားသိတွေကင်းသွားတယ်ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အမှားသိတွေကင်းသွားပြီဒီငါဆိုတာလုံးဝမရှိတော့ယောက်ျားမိန်းမဆိုတာမရှိတော့ဘသူနဲ့ဘသူရှိတာလဲဆိုယုံနေတာ အဲ့ဒီအတိမျိုးလေးသိတာဒါကြောင့်မို့ရှုတဲ့အခါမှာသေးသေးချာချာရိုးရိုးသေးသေးလေးရှုဖို့လိုလာတယ်သွားတဲ့အခါမှာလည်းဒီတိုင်းခြေလမ်းတိုင်းခြေလမ်းတိုင်းကိုယောဂီပုဂ္ဂိုလ်ကအမြဲတမ်းတတိကပ်ပြီးရှုမှတ်သွားရင်ပထမတော့ညာခြေလမ်းရင်လည်းညာလမ်းတယ်ဒါပဲသိမှာဘယ်ခြေလမ်းရင်လည်းဘယ်လမ်းတယ်ဒါပဲသိနေတာ ခြေတော်ကြီးဆိုတဲ့တဏ္ဍပညာတဏ္ဍကြီးပေါ်နေအဲ့ဒီအချိန်မှာဝိပဿနာမဖြစ်သေးဘူးဝိပဿနာဉာဏ်မဖြစ်သေးဘူးရှုနေတာပဲရှိသေးတယ်ရှုနေတဲ့အခါမှာအမိနာမလေးတက်ပြီးတော့ရှုတဲ့အတွက်တစ္ဆာပညာအမိနာမလေးနဲ့ရှုပြီးတော့ရှုစိတ်ကညာလန်းတယ်ဆိုတဲ့အခါကလာကြောင့်ညာရှိပေါ်ကိုစိတ်လေးကပို့လို့ရတယ်ဘယ်လန်းတယ်ဆိုတဲ့အချိန်မှာဘယ်ရှိပေါ်မှာစိတ်လေးမစိတ်လေးပို့လို့ရတယ် ဒီလိုမဟုတ်ဘဲနဲ့ပါဠိတော်မှာလာတဲ့အတိုင်းကိစ္ဆန်တော်ဝါကိစ္ဆန်မိတိပဿနာဒီသွားတယ်သွားတယ်ဆိုရင်ရှုစိတ်ကရှုမှတ်တဲ့အာယုံပေါ်မှာအယောင်နေသွားအပေါ်ရမှာဆက်ပြီးပေါ့သိနေတဲ့အတွက်ကြောင့်မို့အမှန်တိုင်းမသိပဲဖြစ်တယ်ဒါကြောင့်ဒီဒီချာချာရှုစိတ်ကရှုရဲ့အာယုံပေါ်မှာ ရောက်ဖို့ဆိုရင်အမိနာမလေးနဲ့တက်ပြီးတော့ရှုညာလန်းတယ်ဘယ်လန်းတယ် အဲ့ဒီလိုရှုနေတဲ့အခါကလည်းကြတော့ရှုစိတ်ထိုင်ပြီးရှုတယ်လို့ပေါ့နိဗ္ဗာန်တရားတွေကင်းသွားပြီစေတဝိတ္တုဖြစ်နေပြီဆိုရင်အဲ့ဒီမှာရာရှင်လမ်းလိုက်တဲ့အခါမှာလည်းပဲတီဗီတီဗီရွေ့ပြီးတင်းသွားတဲ့သဘောတောင့်သွားတဲ့သဘောဒါပဲတွေ့တာဘေရှင်လမ်းလိုက်တဲ့အခါမှာလည်းပဲတီဗီချင်းတီဗီရွေ့ပြီးတင်းသွားတာတောင့်သွားတာဒါပဲသိတာအဲ့ဒါအမှန်သိပဲလေသဘောပဲသိတာ တကယ်ပြဉ္ညာတရားပြောက်ပြီးတော့ပရမတ်သဘောလေးပဲသိနေတာအဲ့ဒီလိုသိနေတဲ့အသည့်ဟာအမှန်သိပဲဒါတရားသိတာအဲ့ဒီအမှန်မြင်ပြီဆိုရင်တတန်တရာလုံးစွဲလာခဲ့တယ်ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အဲ့ဒီအစွဲအတ္တဒိဋ္ဌိတက္ကာဒိဋ္ဌိပြုတ်သွားယုံနာမြင်လျင်ဒိဋ္ဌိစဉ်ပယ်ခွင်လွတ်နိုင်သည် ဘယ်လေးပါးကလုံးဝလွတ်မြောက်သွားနိုင်တယ်။ဘာကြောင့်လဲဆိုတော့အမှားဒိဋ္ဌိတွေဆင်သွားတယ်။အဲ့လိုအမှားဒိဋ္ဌိတွေဆင်သွားတာကိုရှုမှတ်နေလို့ပဲလေ။အဲ့လိုအမှန်တရားလေးတွေသိသွားဖို့ပဲ။ဒီရွေဒီရွေရွေ့ရွေ့သွားနေတာညာရှည်လန်းတာလည်းပဲဒီရွေဒီရွေ့ရွေ့သွားတယ်တင်းသွားတဲ့သဘောပဲသိတယ်။ဘယ်ချိန်လန်းတဲ့အခါမှလည်းဒီတိုင်းပဲရွေ့သွားတဲ့သဘောတင်းသွားတဲ့သဘောတောင်းသွားတဲ့သဘောဒီသဘောလေးပဲတွေ့တယ်။အဲ့လိုသိနေတာအမှန်တည်းလေးတွေအဲ့ဒီအတိမျိုးပေါ် ရှုမှတ်ပါရိုးရိုးသေးသေးကိုယ်မူရာဖြစ်တိုင်းမှာမှန်စွာသိရအမှန်လည်းသိအမှန်တိုင်းမြင်အောင်အဲ့ဒါရှုပြရနောက်တကလျောင်းဆက်တဲ့အခါလျောင်းဆက်ပြီးတော့ဘုန်းကြီးတို့ဒီမှာရှုတဲ့အခါမှာလည်းပဲအဲ့ရပုံမှာစောင့်ပြီးတော့အိတာပဲဖြစ်စီဘယ်လက်ပဲအိတာပဲဖြစ်စီ အဲ့ဒီအိတ်တဲ့အခါမှာလည်းပဲအဲ့ဒီဘက်လက်ကလေးအေးရင် ဖောင်းမှုပင်မှုဟာပိုပြီးတော့ထင်ရှားဝမ်းမိုက်ပေါ်လက်ကလေးတင်ထားရင်သူ့ဟာသူဖောင်းလာလိုက်ပိန်သွားလိုက်နေအဲ့ဒီပုံမှာရှုရတာပိုပြီးတော့လွယ်ကူထင်ရှားစောင်းရက်ကလေးအိတ်မယ်ဆိုရင်အိတ်တယ်ထီတယ်အိတ်တယ်ဆိုတာဖီလာကန်းလာစန့်စန့်ကြီးဖြစ်နေတာကိုအိတ်တယ်ထီတယ်ဆိုတာကခေါင်းနဲ့ခေါင်းနဲ့ထိတဲ့အထိပဲဖြစ်စေလက်ပြင်နဲ့ကျန်းနဲ့ထိတဲ့အထိပဲဖြစ်စေခါယိုးနဲ့ကျန်းနဲ့အထိပဲဖြစ်စေ ခြေထောက်နဲ့ကြမ်းနဲ့သို့မဟုတ်ခြေထောက်နှစ်ခုထပ်ထားတဲ့အထီပဲဖြစ်စေအဲ့ဒီအထီလေးကိုအာယုစိုက်ပြီးတော့အိတ်တယ်ထိတယ်အိတ်တယ်ထိတယ်သို့မဟုတ်အဲ့ဒီစောင်းရဲ့အိရင်လည်းဖုံးလာပိန်တာမလို့ရဘူးအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာလျောင်းဆက်တဲ့အခါမှာလည်းပဲအဲ့ဒီလျောင်းဆက်အနာယူရင်းနဲ့လည်းပဲဒီရှုမှတ်မှုလေးနဲ့ပဲအနာယူပါ အဲဒီလိုရှုမှတ်မှုလေးနဲ့နားယူတော့မှတ်နေရင်မှတ်နေရင်စောစောကအတိုင်းပဲမှန်တဘာဝလေးတွေမြင်လာလိမ့်ဣတိဆိုရင်လည်းပဲဖီလာကန္တဆန်းဆန်းတောင်းတောင်းတင်းတင်းကြီးသွားတွေ့နေတယ်လူဆိုတဲ့ပုံပန်းတရားကြီးမထင်တော့အဲ့ဒီလိုအမှန်တဘာဝလေးတွေကိုမြင်လာအောင်ယောဂီပုဂ္ဂိုလ်ဟာကိုယ်အမှုရာလေးတွေဖြစ်တိုင်းဖြစ်တိုင်းရှုရမှာဖြစ်ပါ ဒီဆောင်ပုံလေးကိုစူကြည့်အောင်လိုက်ဆိုလိုက်ကိုအမှုအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုအမှုအရာဖြစ်တိုင်းမှာမှန်စွာသိရမည်နှကောင်းတော့စူကြည့်ပါဖြစ်တိုင်းမှာမှန်စွာသိရမည် ဒါကယောဂီပုဂ္ဂိုလ်များကိုယ်မူရာဖြစ်တဲ့ကာယ ानु ပဒနာတတိပ္ပံကိုရှုတာသူကထင်လဲထင်ရှားတယ်ထင်ရှားတဲ့အတွက်ကြောင့်ရှုမှတ်ရတာပို့ပြီးတော့လွယ်ကူတယ်ဒါကြောင့်ရသော်ဘုရားကဒီတတိပ္ပံ၄ပါးမှာကာယ ानु ပဒနာတတိပ္ပံကိုရှေ့ဆုံးကထားပြီးဟောပြီးစပြီးအာထုဇာပုဂ္ဂိုလ်ဟာစေတ ानु ပဒနာဓမ္မ ानु ပဒနာတွေရှုဖို့ဆိုတာမလွယ်သေးဘူး ဒီကာယ ानु ပဒနာသတိပဋ္ဌာန်ကိုပိုင်းပိုင်းနိုင်နိုင်ပေါ့ဝေဒနာ ानु ပဒနာသတိပဋ္ဌာန်ကိုပိုင်းပိုင်းနိုင်နိုင်ရှုနိုင်သွားပြီဆိုရင်တော့အဝဲကစိတ်ဓာ ानु ပဒနာဓမ္မ ानु ပဒနာတွေအားလုံးရှုနိုင်သွားသဘောပေါက်သွားနောက်တစ်ခါဝေဒနာ ानु ပဒနာဝေဒနာ ानु ပဒနာဝေဒနာဆိုတာခံစားတာအနုဆိုတာအချင်းချင်းအဖန်မှန်အထထပတ္တနာရှုတာ ခံစားနေရရင်အဲ့ဒီခံစားမှုလေးကိုတက္ကတက္ကတက္ကတက္ကရှုပေးနေအဲ့ဒါကိုဝေဒနာနုပဒနာခေါ်တယ်ဝေဒနာနုပဒနာမှာတတိပဋ္ဌာနာသုတ်တံမှာဘယ်လိုဖွင့်ပြထားလဲဆိုတော့ဒုက္ခံဝဝေဒနာဝေရယမာနောဒုက္ခံဝေဒနာဝေရယမိတိပသနာတိဒုက္ခံဝဝေဒနာဝေရယမာနောဒုက္ခံဝေဒနာဝေရယမိတိပသနာတိ အာရုကမတုခံဝါဝေဒနာဝေရယမနောအာရုကမတုခံဝါဝေဒနာဝေရယမိတိပသနာတိချမ်းသာတဲ့ခံစားမှုလေးခံစားနေရရင်လေအဲ့ဒီခံစားမှုလေးသိတယ်သိအောင်ရှုတယ်ဆင်းရဲတဲ့ခံစားမှုလေးခံစားနေရရင်လေအဲ့ဒီဆင်းရဲတဲ့ခံစားမှုလေးသိအောင်ရှုတယ်အလင်လခံစားမှုလေးဖြစ်ပေါ်နေရင်လည်းပဲ အဲ့ဒီအလယ်အလတ်ခံစားမှုတွေသိအောင်ရှုတယ်ဝေဒနာရှုတဲ့အခါမှာမြတ်စွာဘုရားကပြောင်းအောင်ရှုရမယ်လို့မဟုတ်ဘူးသိအောင်ရှုရမှာခံစားမှုလေးကိုသိရချမ်းသာတဲ့ခံစားမှုလေးဆိုရင်ချမ်းသာတဲ့ခံစားမှုလေးကိုသိနေရချမ်းသာတယ်ချမ်းသာတယ်သိနေရဆင်းရဲတဲ့ခံစားမှုဆိုရင်လည်းပဲဆင်းရဲတဲ့ခံစားမှုတွေသိနေရသို့တော်လည်းပဲအခုစပြီးတော့အာထုဆယောဂီမှာတော့ ချမ်းသာတဲ့ခံစားမှုတဲ့ဆင်းရဲတဲ့ခံစားမှုကပူပြီးထင်ရှားတယ်။ပူပြီးထင်ရှားတဲ့အတွက်ကြောင့်အဲ့ဒီဆင်းရဲတဲ့ခံစားမှုတွေကို သူခံစားနေရတဲ့အတိုင်းရှုပါ။ဝေဒနာဝေဒနာလို့ရှုနေရင်အပေါ်ယံပဲဖြစ်နေပါလိမ့်မယ်။အဲ့ဒီကိုကခါကနာရင်ခါနေရလေးကိုစိုက်ပြီးနာတယ်နာတယ်ရှု။တင်မာကပူနေရင်တင်မာပူနေတာလေးကိုစိုက်ပြီးပူတယ် ပူတယ်ပူတယ်ထက်ကထက်ကရှုဒူးကနာနေရင်ဒူးနေရာလေးစိုက်ပြီးတော့နာရီနာရီရှုအေးခြေထောက်ဒီမှာ ထုံနေရင်ထုံနေထုံနေကျင်နေရင်ကျင်နေခံစားနေရတဲ့အတိုင်းလေးကိုခံစားနေရတဲ့အတိုင်း ကိုသိတဲ့အတိုင်းလေးရှုနေတာဒါဝေဒနာနုပဒနာအဲ့ဒီလိုခံစားနေရတဲ့ဝေဒနာနာရာလေးတွေညောင်းတာလေးတွေပူတာလေးတွေခန္ဓာကိုယ်အောက်ပိုင်းလယ်ပိုင်းထက်ပိုင်းပေါ့ အဲဒီလိုဖြစ်ပေါ်နေတဲ့ခံစားမှုတွေရှုတဲ့အခါမှာပျောက်ခြင်းနဲ့လောဘဥသိပြီးတော့မရှုနဲ့သိခံပြီးတော့ဝေဒနာရဲ့သဘောလေးကို သိအောင်ပဲရှုဥမာအပြင်မိမိရဲ့တင်ပန်းနေရာလေးမှာထိုင်ထားကြာတော့အောက်ကကျန်းနဲ့ထိတဲ့နေရာလေးမှာပူးနေတယ် အဲ့ဒီပူနေတာလေးကိုရှုတဲ့အခါမှာအဲ့ဒီပူတယ်ပူတယ်ရှုတဲ့အခါမှာမိမိအရေပြားပေါ်ကပူနေတာလားအသားတွေကပူနေတာအယိုးထီအောင်ရောပူနေသလားဒါကိုကိုယ်ကိုယ်ပြပြသိအောင်သိချာရှုပါသို့မဟုတ်ဒီဝေဒနာလေးဟာရှုလိုက်တဲ့အခါမှာနာရင် နာတယ်လို့ရှုတယ်ပူရင်ပူတယ်လို့ရှုတယ်အဲ့လိုပူတယ်လို့ရှုလိုက် ဟိုကတိုးပူလာလိုက်ပူတယ်လို့ရှုလိုက်တိုးပူလာလိုက်ပူတယ်လို့ရှုလိုက်တိုးပူလာလိုက်အဲ့ဒီလိုဝေဒနာလေးတိုးနေရင်လေတိုးနေတဲ့သဘောလေးကိုသိနေရဒါကိုရှုတယ်ဆိုတာအဲ့ဒီလိုသိအောင်ရှုတာတိုးနေတယ်တစ်ချက်မှလိုက်တစ်ချက်တိုးလိုက်တစ်ချက်မှလိုက်တစ်ချက်တိုးလိုက်တစ်ချက်မှလိုက်တစ်ချက်တိုးလိုက်ပို့ပို့ပြီးတော့ဒါတိုးတိုးပြီးတော့နာအဲ့ဒီလိုတိုးတိုးနာနေတဲ့သဘောလေးကိုသိနေတာလေဒါဝိပဿနာဉာဏ်ပါပဲဒီလိုမဟုတ်ဘူးဝေဒနာလေးက ရှုမှတ်လိုက်တယ်ပူတယ်လို့ရှုမှတ်လိုက်တယ်ယော့သွားတယ်ပူတယ်လို့ရှုမှတ်လိုက်တယ်ယော့သွားတယ်တစ်ချက်မှတ်လိုက်တစ်ချက်ယော့လိုက်တစ်ချက်မှတ်လိုက်တစ်ချက်ယော့လိုက်အဲ့ဒီလိုယော့ယော့သွားနေတဲ့သဘောလေးသိနေတာလေဒါဝိပဿနာဉာဏ်ပါပဲဒီလိုမဟုတ်ဘူးဒီနေရာကနေပြီးတော့တင်မနေရာကနေပြီးတော့တခါတည်းပေါင်ရင်းကိုရောက်သွားတယ်ပေါင်ရင်းနေရာကနေပြီးတော့ဒူးကိုရောက်သွားတယ်စသည်ဖြင့်ပေါ့ရွှေ့ရွှေ့သွားရင်လည်းပဲအဲ့ဒီဝေဒနာလေးရဲ့ တဏှာကပြောက်ပြီးတော့နောက်တဏှာအသစ်ဖြစ်သွားတယ်တဏှာကပြောက်ပြီးတော့နောက်တဏှာအသစ်ဖြစ်သွားအဲ့လိုပြောင်းရွှေ့ပြောင်းရွှေ့သွားတာလေးကိုလည်းပဲယောဂီပုဂ္ဂိုလ်ကသိချာသိအောင်ရှိပါဒါကြောင့်မို့ဘုန်းကြီးတို့ယောဂီများထိုင်ပြီးရှုနေတဲ့အခါပဲဖြစ်စီရပ်ပြီးရှုတဲ့အခါပဲဖြစ်စီဈဉာလျှောက်ပြီးရှုတဲ့အခါပဲဖြစ်စီလျောင်းဆက်ပြီးရှုတဲ့အခါပဲဖြစ်စီခံစားမှုဝေဒနာ ပေါ်လာလို့ရှိရင်အဲ့ဒီဝေဒနာလေးကိုတိခံပြီးတော့တိခံနိုင်တယ်များတိခံပြီးတော့ရှုပါလုံးဝတိမခံနိုင်ရင်ပြောင်းလို့ရတယ်ရွှေ့လို့ရတယ်ပြင်လို့ရတယ်နော်ရွှေ့နိုင်တယ်ပြောင်းနိုင်တယ်ပြင်နိုင်တယ်ဘာပြစ်မှမရှိဘူးအဲ့ဒီရွှေ့တဲ့အခါပြောင်းတဲ့အခါပြင်တဲ့အခါမှာအမှတ်စိတ်လေးပါဖို့တော့လုပ်တယ် စိတ်ကပြောင်းကျင်ရင်ပြောင်းကျင်စိတ်ကလေးကပထမပေါ်တာမဟုတ်ပြောင်းကျင်တယ်ပြောင်းကျင်ဒီရင်းဒီရင်း ခြေတော်လေးမလာတော့မတယ်မတယ်ခြေတော်လေးရွှေ့တော့ရွှေ့တယ်ရွှေ့တယ်အားလုံးရွှေ့ပြီးလို့ပြီဝေဒနာလေးလွန်မြောက်သွားပြီဆိုရင်မိမိရဲ့ပင်နိုင်ကမ္မဋ္ဌာန်းပြန်ရှုရသို့တော့ရှုမှတ်တဲ့အခါမှာဝေဒနာကိုဖျောက်အောင်ရှုမယ်ဆိုတာမျိုးကိုတော့အဲ့ဒီလောဘဥစည်းတဲ့စိတ်ကြီးနဲ့မရှုနဲ့ တိခံမှုတတ်တဲ့ကလေးနဲ့ဝေဒနာရဲ့သဘောကိုပဲသိအောင်ရှုတကယ်ဝေဒနာရဲ့သဘောကိုသိပြီဆိုရင်လည်းပဲအာလို့ဆင်းရဲတာချမ်းသာတာအငြိမ်းမြတ်ထားနိုင်သွားလိမ့်အဲဒီလိုမဟုတ်ရင်ဆင်းရဲရင်လည်းဆင်းရဲလုံးလို့ဆိုပြီးတော့စိတ်ဓာတ်တွေကျသွားတယ်ချမ်းသာရင်လည်းချမ်းသာလို့ဆိုပြီးတော့စိတ်ဓာတ်တွေမြင့်မောက်သွားတယ်ဒါကြောင့် ဝေဒနာလေးကိုရှုတဲ့အခါအောက်ပိုင်းကပဲဖြစ်စေအလယ်ပိုင်းကပဲဖြစ်စေအထက်ပိုင်းကပဲဖြစ်စေဘယ်လိုဝေဒနာပဲပေါ်ပေါ်ဘယ်လိုခံစားမှုပဲပေါ်ပေါ်ပျောက်ချင်တဲ့လောဘဥစည်းတဲ့စိတ်နဲ့မရှုဘဲနဲ့ဘုန်းကြီးတို့ဝေဒနာရဲ့သဘောလေးကိုပဲသိအောင်ရှုမယ်သိခံပြီးတော့သိအောင်ရှုမယ်ဆိုတဲ့အဲ့ဒီသိခံမှုလေးနဲ့ပဲယောဂီပုဂ္ဂိုလ်များကခံစားမှုဝေဒနာလေးကိုရှုပါဒါကြောင့်ကောင်းဆိုးလပ်ပါဝေဒနာ ဟောရာသိရမည်ကျေးဇူးရှင်ဆရာတော်ဘုရားကြီးကဒီဆောင်ပုံလေးပေးထားတယ်ဒါလေးဆိုကြည့်ကောင်းဆိုလပံဝေဒနာဟောရာသိရမည်ကောင်းဆိုလပံဝေဒနာပေါ်ရာတိယမြေဆိုကြည့်ပါဝေဒနာပေါ်ရာတိယ ဒါအကောင်းဝေဒနာပဲပေါ်ပေါ်အဆိုးဝေဒနာပဲပေါ်ပေါ်အလယ်လဝေဒနာပဲပေါ်ပေါ်ဝေဒနာပေါ်လာရင် ဝေဒနာကိုသိရမှာပြောင်းအောင်ရှုရမှာမဟုတ်ဘူးသိအောင်ရှုရဒါကြောင့်မိမိတို့ဒီမှာသတိပဋ္ဌာန်၄ပါးမှာ ရှုမှတ်ရမယ့်အာယုံ၄မျိုးကိုကြီးစပြောခဲ့ပြီအဲဒီ၄မျိုးမှာဒီနေ့ကာယ ानु ပဒနာသတိပဋ္ဌာန် ဝေဒနာနုပဒနာသတိပဋ္ဌာန်ဒါလေးရှုပုံအကျဉ်းချုပ်လေးကိုဘုန်းကြီးဒီနေ့ပြောပြတာဖြစ်ပါအဲ့ဒီအချင်းချုပ်လေးတိုင်းပဲမိမိရှုနေတဲ့ဟောင်းနာပိနာပဲရှုရှုဝင်လေထွက်လေပဲရှုရှု ထိုင်နာထိတာပဲရှုရှုရက်တာပဲရှုရှုသွားတာပဲရှုရှုကိုယ်အမူအရာတွေဖြစ်တိုင်းရှုနေတာဟူသမျှဟာကာယ ानु ပတနာတတိပဋ္ဌာန်ဒါလေးကိုသဘောပေါက်ဖို့ လက်ကလေးကွေးတာလက်ကလေးဆန့်တာခြေကလေးကွေးတာခြေကလေးဆန့်တာအားလုံးဟာကိုယ်မူရာတွေဖြစ်တဲ့အတွက်ကြောင့်ကိုကာယ ानु ပဒနာတိပ္ပံရှုနောက်ခံစားမှုလေးတွေနာရာတို့ကျင်နာတို့ညောင်းနာတို့ကြိုက်တာခဲတာတို့ရာရာယာနာတို့စတယ်အခံခဲ့တဲ့ဝေဒနာလေးတွေဖြစ်ပေါ်လို့ရှုရင်လည်းပဲခုမိမိရှုနေတာဝေဒနာနုပဒနာတတိပဋ္ဌာန်ကို ရှုနေတယ်ဒီလိုသဘောပေါက်ပါ အဲ့ဒီဝေဒနာနုပဒနာခံစားမှုကိုရှုတဲ့အခါမှာပျောက်ခြင်းတဲ့လောဘဥသိပြီးတော့လောဘကြီးစီတန်းတင်ပြီးမရှိပါနဲ့ပျောက်အောင်ဆိုပြီးတော့အံကျိတ်ပြီးဒေါသကြီးထပ်ပြီးမရှိပါနဲ့အဲ့ဒီလိုအပြင်းထန်ကြီးရှုနေရင်အတ္တကိလမတလူယောဂပါဒါတွေဟာပယ်ရမယ်လမ်းစဉ်တွေဖြစ်ပါတယ်အဲ့တော့ပြင်းပြင်းထန်ထန်ကြီးအတင်းဓာကြီးကိုမပြောက်ပြောက်အောင်ရှုမယ်ဆိုတဲ့စိတ်ကြမ်းဒေါသကြီးတွေဖြစ်တတ်ပါတယ် မပြောင်းနိုင်တော့ဒေါသတွေဖြစ်တတ်ပါပျောက်ချင်နေတာလောဘတွေဖြစ်နေပါအဲ့ဒီတော့လောဘဥစည်းတဲ့စိတ်နဲ့မရှုဘဲနဲ့ဖြစ်ပေါ်လာတဲ့ဝေဒနာလေးကိုခံစားတာလေးကိုငါသိအောင်ပဲရှုမယ်ဆိုပြီးတော့အထူးသိခံပြီးတော့ရှုမှတ်ပွားများအထုပါအဲ့လိုရှုမှတ်ပွားများအထုရင်ဝေဒနာလေးကိုရှုတဲ့အခါမှာနားတယ်နားတယ်အဲ့ဒီပုံမှာထက်ခါထက်ခါထက်ခါထက်ခါရှုကြည့်နေပါစိတ်ကဘယ်မှမသွားတော့ဘူး 5မိနစ်10မိနစ်မိနစ်20စသည်ဖြင့်အဲ့ဒီခံစားမှု နာနေတဲ့ခံစားမှု ပူနေတဲ့ခံစားမှုဒီပေါ်မှာရှုနေတဲ့ရှုစိတ်ကလေးဟာဒီပေါ်မှာပဲထက်ကထက်ကဆိုတော့ပူတာလေးပေါ်လိုက်မှတ်လိုက်ပူတာလေးပေါ်လိုက်မှတ်လိုက်ပူတာလေးပေါ်လိုက်မှတ်လိုက်ဆိုတော့ခါတို့တင်မာတို့ဒူးတို့ဆိုတာမထင်ရှားတော့ပညာတရားနေပျောက်ပြီးတော့ပရမနာသဘောလေးတက်တက်ပဲသိတော့ပူသဘောတက်တက်ကလေးပဲသိတော့ အဲ့ဒီသဘောလေးတွေကရှုတရားတွေဖြစ်ပါလိုက်ပြီးတော့ရှုပြီးသိနေတာလေးကနာတရားတွေဖြစ်ပါတယ်ဒါကြောင့်ဝေဒနာလေးကိုရှုရင်းနဲ့လည်းပဲယုံနာကွဲသိသွားနိုင်ပါတယ်ဒါကြောင့်ဒီကာယ ानु ပတ္တနာဝေဒနာ ानु ပတ္တနာဆိုတဲ့ဒီသတိပဋ္ဌာန်တရားတွေခုမိမိရှုနေတာသတိပဋ္ဌာန်သုတ္တဒေသနာတော်မှာလာတဲ့ဘုရားဟောဒေသနာတော်နဲ့အညီမိမိတို့ရှုမှအားထုတ်နေတယ်လို့သဘောပေါက်ပြီးတော့ မိမိတို့ကြိုးကြိုးစားစားရှုမှတ်ဖို့ပါအဲဒီလိုကြိုးကြိုးစားစားရှုမှတ်ပွားများအားထုတ်ခြင်းအပြင်မိမိရဲ့ပါရမီလျောက်အခုပြောတဲ့ချုပ်တရားနံတရားတွေသိမယ်အဲ့ဒီတဲ့ပို့ပြီးတော့သူအကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့သဘောသိအဲ့ဒီတဲ့ပို့ပြီးတော့ဒီယုတ်တရားနံတရားတွေရဲ့ဖြစ်လိုက်ပြက်လိုက်ပုံလဲပြောက်လို့မမြဲတဲ့သဘောကိုသိတယ်အဲ့ဒီကအနိစ္စဒုက္ခအနတ္တသဘောတွေသိလို့အနတ္တနုပဒနာဉာဏ်အားပြည့်လာပြီဆိုရင်တော့ ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်ပြုနိုင်ပါလေဒါကြောင့်ကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပ္ပံတရားတွေပေါ်လာတိုင်းပေါ်လာတိုင်းမလွတ်အောင်တတိကပ်ပြီးရှုမှတ်ပွားများအထုတ်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဏ်ဖူးဉဏ်ဖြင့်လျင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း ဒါမှလည်းပိုင်းလေးတော့ဒီလောက်နဲ့ပဲပြီးတတ်ကြစို့နော်